ဘသာသနာပြုတရားတော်၅ပုဒ်ထဲကဘုရားဖျားရှင်ဤအမြတ်ဆုံးတရားတော်ဆိုတဲ့ပထမဆုံးတရားကို ဟောပြရမယ်သီလံသမာဓိပညာစာဝိမု ക്തി စာနုဒ္ဒရာအနုဗုဒ္ဓဣမေဓမ္မဂေါတမေနယသတိနာဘုန်းကြီးတို့ဘုရားသာသနာဝင် ပုဂ္ဂိုလ်များရဲ့အာကိုရာအစစ်ဖြစ်တဲ့ဘောရမမြတ်စွာဘုရားဟာမြင့်မြတ်ဆုံးဖြစ်တဲ့သီလရယ်သမာဓိရယ်ပညာရယ်ဝိမု ക്തി ဆိုတဲ့လွတ်မြောက်မှုတရားရယ်ဒီအမြင့်အမြတ်ဆုံးအာကိုရာစစ်ဖြစ်တဲ့တရားတော်တွေကိုကိုယ်တော်တိုင်တွေအားဖြင့်သိမြင်ပြည့်စုံအောင်အားထုတ်တော်မူခဲ့ပါတယ် အဲဒီလိုအားထုတ်လို့သိတယ်နဲ့မြအလုံးစုံအကုန်သိမြင်တော်မူပြီးတဲ့အခါဝိနည်းသတ္တဝါအများလဲမိမိလိုပင်အာကိုရာစစ်ဖြစ်တဲ့တရားတွေကိုကျင့်သုံးပြီးဆင်းရဲခသိမ့်မှလွတ်မြောက်ကြရအောင်တရားတော်တွေကို45နှစ်ကာလပတ်လုံးဟောကြားတော်မူခဲ့ပါတယ်။ဘုရားလောင်းတော်ဟာ လွန်ငယ်သောလေးအပင်ခြေနဲ့ကဘာသိမ့်တဲ့ကရည်ရင်္ဂလာနဲ့ဆိုရာထာမှာသမ္မာသမုဒ္ဒဘုရားဖြစ်ရန်အတွက်သုပံခဲ့တယ်။အဲဒီခါမှာသာပြီးဘုရားဖြစ်ကြောင်းဖြစ်တဲ့ဒါနသီလစသောပါဏိကုသိုလ်တွေကိုဖြစ်စည်းမှုလာခဲ့တယ်။ယခုဒီကဘာမှာလွန်ခဲ့တဲ့နှစ်ပေါင်း2600ခန်းက နောက်တိုင်းပညာရှင်တို့ရဲ့ယူအားဖြင့်နှစ်ပေါင်း2560ခန်းကသုရောဒနာမင်းကြီးနဲ့မေရမာယာဒေဝီတို့ဤသားတော်ဖြစ်လာခဲ့ပါတယ်။ခမည်းတော်မင်းကြီးကဘုရားလောင်းတော်သူငယ်ကလေးကိုသိဒ္ဓထားလို့အမည်ပေးထားတယ်။အသက်16နှစ်ရွယ်မှာပုပ္ပဗုဒ္ဓမင်းရဲ့သမီးတော် ယသောဒရာဒေဝီနဲ့လက်ထပ်ပြီးမင်းစည်းစိမ်ကိုခံစားလာခဲ့တယ်အသက်29နှစ်ရှိတဲ့အခါအိုခြင်းနာခြင်းသိခြင်းတရားတို့အပြစ်ကိုမြင်ပြီးတော့မိမိနဲ့တကွာတ attva အများကြီးအကျိုးအတွက် ိုရင်းနာခြင်းသိရင်းကင်းတဲ့တရားကိုရှာဖို့တော့ထွဲပြီးဉာဏ်ပြုခဲ့တယ်ဉာဏ်ပြုပြီးတော့ကိုရင်းနာခြင်းသိရင်းကင်းရာတရားကိုရှာကြံခဲ့တယ်လောကီဇာသဘာဝခုနှစ်ပါးကိုရနေတဲ့အာလာရယတိဓမ္မာယော လောကီဇံသမာပ7ပါးလုံးကိုရနေတဲ့ပုရကယတိဓမ္မာယောနိခံပြီးကျင့်ခဲ့တဲ့ဖြင့် အဲ့ဒီသမာဘ9ပါး10ပါးကိုလည်းမကြခင်ပဲရခဲ့တယ်ဒါပေမဲ့အဲ့ဒီဇန်သမာဘ10ပါးဆိုတာကဟိုရင်းနာရင်းသိရင်ဆင်းရဲများမှကင်းစင်နိုင်တာမဟုတ်ဘူးအာယုဘဘုံများ ရောက်ပြီးတော့အသက်ရှည်စွာနေရရုံပဲကဘာပေါင်း6000သို့မဟုတ်ကဘာပေါင်း7400မြတ် အသက်တန်းကုန်တဲ့အခါအဲဒီဘဝများကလည်းသိရမှာပဲသိပြီးတော့လူဘဝပြန်ရောက်လာမယ်အဲဒီခါအခြားလူတွေလိုပင်အိုရနာရသိရမှာပဲအပေလေးပါလည်းကြာရောက်နိုင်သေးတာပဲဟိုခြင်းနာခြင်းသိခြင်းမှကင်းစေနိုင်တဲ့တရားမဟုတ်ဘူးဆိုတာကိုသိရတဲ့အတွက် အဲဒီလောကီဇာသမဘာတရားတွေကိုပယ်ဆုံးပြီးတော့ကိုယ်ပိုင်ညာဖြင့်အိုနာသိကင်းရာတရားကို ရှာခဲ့ပါတယ်အစာကျမ်းတွေကိုမစားပဲပဲပြုတ်ရည်လက်တကောလောက်သာတောက်ပြီးကိုပင်ပန်းအောင်ကျင့်လျက်လဲတရားမြတ်ကိုရှာခဲ့တဲ့အဲဒီလိုကိုပင်ပန်းခံပြီးကျင့်လို့6နှစ်ကြာတော့လဲ ဘုံနာသိကင်းတဲ့တရားကိုမတွေ့ရတဲ့အတွက်အဲဒီကိုယ်ပင်မခံတဲ့အကျင့်ကိုပယ်စွန့်ပြီးတော့စားတဲ့ညကိုစားသုံးပြီးအာရင်ရှိလာတဲ့အခါအာနာပါနကိုရှုပြီးဒုပဇံ၄ပါးကိုရတော်မူခဲ့ပါတယ်အဲဒီကနောက်ဘုရင်နာခြင်းသိခြင်းဟာဘဝသည်ဖြစ်သောကြောင့်ဖြစ်ရတယ် ဘဝတိတ်ကလည်းဒနာဥပါဒံကာညောင့်ဖြစ်ရတယ်ဒနာကလည်းခံစားမှုဝေဒနာကို အကောင်းထင်ပြီးဖြစ်တာပဲငယ်၍အဲ့ဒီခံစားမှုဝေဒနာကိုခဏမစဲဖြစ်ပြနေတဲ့အချင်းရာအဖြစ်အမှန်တိုင်းသိရရင်မြစ်တဲ့တဲ့ဒနာလည်းဖြစ်ခွင့်မရှိပဲချုပ်ငိမ့်သွားမယ်ဒနာချုပ်ရင်ဆွဲလာတဲ့ဥပါဒာနဲ့ ချမ်းသာအောင်ပြုလို့အားထုတ်မှုကံလဲချုပ်ငိမ့်သွားမယ်ကံချုပ်ရင်ဘဝသေးလည်းမဖြစ်ရတော့ပဲငိမ့်သွားမယ်ဘဝသေးမဖြစ်ရင်ဘုရင်နာခြင်းသိရင်စသောဆင်းရဲဟူသမျှလည်းချုပ်ငိမ့်သွားမယ်ဆိုတာကိုဆင်ញင်သဘောပေါက်ပြီးတော့မြတ်တမှုဒနာဖြစ်ခွင့်မရှိအောင်ခံစားမှုဝေဒနာနဲ့ တပေါင်းဤဖြစ်နေတဲ့ဥပါဒณะခန္ဓာ၅ပါးတို့ဤအဖြစ်အပျက်ကိုရှုနေခဲ့ပါတယ်ဥပါဒณะခန္ဓာဆိုတာမြင်တိုင်းကြားတိုင်းနားတိုင်းစာသည်တိုင်းတွေးထီတိုင်းကြံသည်တိုင်းသင်္ချာပေါ်နေတဲ့ယုံနာတရားတွေပါပဲမြင်တိုင်းမြင်တိုင်းမျက်စိယုံလဲထင်ရှားပေါ်တယ်မြင်ရတဲ့အဆင်းယုံလဲထင်ရှားပေါ်တယ် မြင်သိတဲ့စိတ်ဝိညာဉ်လည်းထင်ရှားပေါ်တယ်အဲဒီစိတ်ဝိညာဉ်နဲ့အတူမြင်လို့ကောင်းတဲ့မကောင်းတဲ့ခံစားမှု ဝေဒနာလည်းထင်ရှားပေါ်တယ်မြင်ရတာကိုမှတ်သားတဲ့ပညာလည်းထင်ရှားပေါ်တယ်မြင်အောင်ကြောက်ရစိုက်တဲ့စေရနာလည်းထင်ရှားပေါ်တယ်နှလုံးသွင်းတဲ့မနတိကာရလည်းထင်ရှားပေါ်တယ်အဲဒါတွေလည်းကမျက်စိနဲ့ဆင်းကရုပ်ခန္ဓာပဲအဲဒီရုပ်ကိုလည်း မြဲတဲ့အနေချမ်းသာတဲ့အနေအသက်ရှင်နေတဲ့အတ္တကောင်တွေဖြင့်သင်မဆွဲလာနေကြတာပဲအဲဒီလိုဆွဲလာနေကြလို့အဲဒီမျက်စိနဲ့အစင်းရုပ်ကိုဥပါဒณะခန္ဓာလို့ပါဠိဘာသာချင်းခေါ်ရတာပဲမြင်သိတဲ့စိတ်ဝိညာဉ်စသည်ကိုလည်းထို့တူပင်ဆွဲလာနေကြလို့ဝိညာဉ်ဥပါဒณะခန္ဓာဝေဒနာဥပါဒณะခန္ဓာ ပညာဥပါဒณะခန္ဓာသင်္ခါရဥပါဒณะခန္ဓာလို့ခေါ်ရတာပဲအတူတူပြောရရင်တော့မျက်စိနဲ့ဆင်းကယုတ်မြင်သိတာကနာယုတ်နာနှစ်ပါးပါပဲအဲ့ဒါဟာမြင်တိုင်းမြင်တိုင်းသင်္ချာပေါ်နေတယ်ခဏမစဲဖြစ်ပြနေတာပဲဒါပေမဲ့မြင်စဲမှာမရှိနိုင်ရင်တော့အမြဲတည်ရှိနေတဲ့ငါကောင်သူကောင်လို့ထင်မှဆွဲလန်းနေကြတယ် အဲဒီလိုဆွဲလန်းပြီးချမ်းသာအောင်ပြုလုပ်တဲ့ကံကြောင့်ဘဝသည်ဖြစ်ပြီးအိုနာသည်ဆင်းရဲတွေကိုခံစားနေကြရတာပဲမြင်တိုင်းမြင်တိုင်းမှာရှုမှတ်နေရင်တော့အဲဒီဥပါဒณะခန္ဓာ၅ပါးတို့ရဲ့ဖြစ်တဲ့ကို တွေ့သိပြီးဆွဲလန်းမှုကင်းသွားတယ်ဒါကြောင့်ပြုလို့အာထုံမှုကံရောဘဝသည်ဖြစ်မှုရောကင်းငြိမ်ပြီးအိုရနာရသေရတဲ့ဆင်းရဲတွေလည်းကင်းငြိမ်သွားတယ် ထို့တူပင်ကြားကိုက်နာကိုက်စားကိုက်တွေ့ထိကိုက်ကြံသိကိုက်များမှလည်းတရားပေါ်လာတဲ့ယုံနာတွေကိုမရှုမသိနိုင်ရင်ဘဝအသေးအသေးတွေဖြစ်ပြီးဘုနာသေးရတဲ့ဆင်းရဲတွေကိုခံစားနေကြရတယ်။တရားပေါ်လာတဲ့မြတ်ယုံနာတွေကိုရှုလို့အမှန်တိုင်းသိရင်တော့ဘဝအသေးမဖြစ်ပဲငြိမ့်ပြီးတော့ ဘုံနာစီရတဲ့ဆင်းရဲတွေလည်းအကုန်လုံးငြိမ့်သွားတယ်အဲဒီလိုဆင်းရဲဖြစ်ပုံဆင်းရဲငြိမ့်ပုံတွေကိုဆင်ញင်ပြီးတော့ဘုရားလောင်းတော်ဟာသင်္ချာပေါ်လာတဲ့ယုံနာဥပါဒနာခန္ဓာတွေရဲ့အဖြစ်အပျက်ကို ရှုနေခဲ့တယ်အဲလိုရှုနေရင်မကြမီပင်အာသောကိလေသာနှောင်ခွဲမှတို့မြောက်ပြီးတရားလုံးစုံအကုန်ပြည့်ဘုရားဖြစ်သို့ရောက်တော်မူခဲ့ပါတယ် အဲလိုဖြစ်တော်မူခဲ့ပုံကိုသံသာပင်စားသူဥပါဒနာခန္ဓာသူဝိယဗျာနုပါတိနောဝိရတောနသရသေးဝအနုပါဒယအာတဝေစိတ်တံဝိမု सी လို့ဟောထားပါတယ်အဲ့ဒါဟာအိုခြင်းနာခြင်းသိခြင်းစိုက်တဲ့ဆင်းရဲတွေမှလွတ်မြောက်အောင်ဘုရားတိုင်ကျင့်ပြီးမြတ်ဆုံးဖြစ်တဲ့သီလသမာဓိပညာဝိမု ക്തി ဆိုတဲ့ တရားမြတ်တွေကိုသိမြင်တော်မူခဲ့ကုန်အချင်းချုပ်ပါပဲအဲဒီလိုဆင်းရဲခါသိငြိမ်းတဲ့တရားကိုကိုယ်တော်တိုင်တွေ့သိပြီးတော့ဘုရားမြတ်စွာဘုရားကတတ္တဝါတွေကိုသနာသဖြင့်မိမိလိုပင်ဆင်းရဲငြိမ်းတဲ့တရားမှန်ကိုတွေ့ကြရသိကြရအောင်တရားတော်ကိုဟောတော်မူခဲ့ပါတယ်ရေဥစွာပင်စောကြီးခေါ်တဲ့ရှင်ကုဏ္ဏညရှင်ဝါပရှင်ပါရိယရှင်မာနာ အရှင်သတိတို့ကိုဟောကြားတော်မူခဲ့ပါတယ်အဲဒီသစ္စာကြီးရာ၅ပါးဟာဘုရားလောင်းတော်အစာကျမ်းတွေကိုမစားပဲဒီနေ့ပဲပြုတ်ရည်လက်တော်များဖြင့်ဇင်ရခံပြီး၆နှစ်ပါလုံးကျင့်နေစဉ်ကဘုရားလောင်းထဝေယဝိဇ္ဇပြုလို့ဆောင်ရွက်နေခဲ့တဲ့ ပုဂ္ဂိုလ်တွေပါပဲအယိုးနဲ့ရင်မြကြအောင်အလွန်ပိန်ချုံနေတဲ့ဘုရားလောင်းတော်ကိုယနေ့နေ့ပြန်ဘုရားရှင်နုံနုံနဲ့ယုံကြည်ညော်လင့်ပြီးဟောပြုနေခဲ့ကြပါလေဒါပေမဲ့ဘုရားလောင်းတော်ကအာနာပါနဘာဝနာလုပ်ကိုအားထုတ်နိုင်အောင်သင့်တော်တဲ့အစာချမ်းကိုပြန်ပြီး စားသုံးတဲ့အခါဘုရားလောင်းတော်ကိုသူတို့ကအထင်သေးသွားကြရတယ်။ဇာမစားပဲကိုစင်းရခါမိကျင့်နေတာတောင်းမှတရားတို့မတွေ့ရရင်အစာစာကျမ်းတွေကိုပြန်စားတော့သူဟာတရားတို့ရစေနိုင်တဲ့အကျင့်မှထွက်ရာရောက်တာပဲ။တရားတို့ရမှာမဟုတ်တော့ပါဘူးလို့ အထင်မြင်သေးတဲ့ဖြင့်ဘုရားလုံးတော်ကိုစွန့်ပြီးဘုရားဂရာရမှဆက်ရှိယူဇနာမိုင်အားဖြင့်140ကျော်ဝဲအရဗာရန်တီမြို့အနီးမိဂရာယဆိုတဲ့တောမှာသွားပြီးနေကြတယ်ဘုရားမြတ်စွာဘုရားကသူတို့နေရာမိဂရာယအရသို့ကြွရောက်ပြီးတော့သူတို့ပြင်ဆင်ထားတဲ့နေရာမှာထိုင်ပြီးသူတို့ကိုတရားနာဖို့ပြောကြပါတယ် ငါဟာသိချင်းကင်းနဲ့အမတတရားကို တွေ့သိလာပြီငါဟောတဲ့အတိုင်းကျင့်ရင်သင်တို့လိုရှိတဲ့မြတ်ဆုံးတရားကိုတွေ့သိရပါလိမ့်မယ်ငါကြလို့မိန်ကြားတော်မူပါတယ်အဲဒီတော့ပြစ္ဆုတ်ကြီးဟန်တွေကငါရှင်ဂေါရမဟာဟိုတုန်းကအစာကြမစားပဲဒုက္ခရသရိယာကျင့်ကိုကျင့်နေတာတောင်းဉာဏ်တုတရားတို့ကိုမရခဲ့ဘူး အဲ့ဒီခြင်းကထွက်ပြီးတော့မှယခုညာနုတရားတို့ကိုရလာတယ်ဆိုတာဘယ်မှာဟုတ်မလဲလို့ပြစ်ပယ်ပြီးပြောဆိုနေကြတယ်။ညစွာဘုရားကအနာခြင်းကရုဏာရှိသွားပြီးဤလိုပင်သုံးငိမ့်တိုင်းတိုင်းကြောကြားဖိမ့်မှန်ပါလေ။မြစွဲကြီးတွေကဤလိုပင်သုံးငိမ့်တိုင်းတိုင်း ပြစ်ပယ်ပြီးပြောဆိုနေကြတယ်အဲ့ဒီတော့မြတ်စွာဘုရားကသူတို့ကိုသတိပေးစကားပြောကြပါတယ်ရှင်သက်ကြီးတို့နင်တို့ဟာယခုမှငါနဲ့တွေ့သိကြတာမဟုတ်ပါဘူးငါဒုက္ခဆရာကျင့်ကိုကျင့်နေတော့ငါ6နှစ်တိုင်တိုင်သင်တို့ဟာဝိယဝိဆဆောင်ရရင်ငါနဲ့အတူနေလာခဲ့ကြတာပဲ။ အဲ့ဒီရှေးခါတုန်းကတရားတို့ရလာပြီလို့ဒီလိုငါပြောတာကိုကြားဘူးကြရလားလို့သတိပေးတဲ့အနေနဲ့မေးတော်မူပါတယ်အဲ့ဒီတော့ပြစ္ဆုတ်ကြီးရန်တွေကဟိုတုန်းကတရားတို့ကိုမသိသေးလို့ဒီလိုတခါမှမပြောခဲ့ဘူးအခုပြောတာပြောတဲ့အတိုင်းတကယ်ဟုတ်လို့ပြောတာဖြစ်မှာပဲလို့ယုံကြည်ပြီးတော့ မြတ်စွာဘုရားဟောမယ့်တရားကိုနားဖို့အစဉ်သင့်ရှိနေကြပါတယ်အဲ့ဒီခါမြတ်စွာဘုရားကတွေမေဘိကဝေအန္တာပပစီဒေနနသဝိဒါဝစသည်ဖြင့်ဓမ္မစကဘုဒ္ဓနာတုတ်တရားတော်ကိုဟောကြားတော်မူပါတယ်အဲ့ဒါဟာဗုဒ္ဓသောဘဂဝါဘောရာယဓမ္မံဒေသေတိ မြတ်စွာဘုရားဟာတရားမှန်ကိုကိုယ်တိုင်သိပြီးမှဝိနည်းတ attva တို့အားမိမိလိုပဲအမှန်တရားကိုသိစေရန်သနာခြင်းကရုဏာရှိသွားပြီးဟောကြားတော်မူတယ်လို့ဆိုတဲ့အတိုင်းအလေးအမြတ်ပြုတင်တဲ့အရာပါပဲယခုမြတ်စွာဘုရားပထမစပြီးဟောတော်မူတဲ့အဲဒီဓမ္မစကားပုဒ်နာတုတ်ထဲက အချက်နည်းငယ်ကိုထုတ်ဆောင်ပြီးဟောပြပါဦးမယ်ဘုရားလောင်းတော်သိဒ္ဓထမင်းသားဟာအသက်16နှစ်အရွယ်မှ29နှစ်အထိ73နှစ်ပတ်လုံးရသောရာဒေဝီအမှုရှိသောမောင်မအချွေအရာများနဲ့တကွကာမုံချမ်းသာတွေကိုခံစားလာခဲ့တယ်အဲဒီလိုခံစားခြင်းကို သာမန်လူများက အမတန်ကောင်းမြတ်တယ်လို့ထင်နေကြပေမဲ့လို့ဘာဂဒေါသစသောကိလေသာဆင်းရဲတွေမှလည်းမလွတ်ဘူးဘဝအသည့်ဖြစ်ဖြစ်ပြီးအိုနာသေးစသောဆင်းရဲတွေမှလည်းမလွတ်ဘူးဒါကြောင့်အမျိုးမြင့်ဉာဏ်ပညာအစစ်ရှိတဲ့ပညာရှင်များအမြင်အားဖြင့်ကာမချမ်းသာကိုခံစားရုံများဖြင့် ဘာမှအာရကျင်နာခွဲမရှိပါဘူး။ဟောနာသေးစားသောသန္တရာဆင်းရဲအလုံးမှမြဲတမ်းကင်းလို့ပြီးအမြဲတမ်းချမ်းသာတာကအကောင်းမြတ်ဆုံးဖြစ်ပါတယ်။သေသေးချာချာဆင်ញင်ကြည့်ရင်ဒီတိုင်းမှန်ကန်ကြောင်းအလွန်ထင်ရှားပါတယ်။လူပေါ်မှာထွက်ခါပြီး ရှင်ဟန်ပြုတယ်ဆိုတာကလည်းအဲဒီအမြဲတမ်းချမ်းသာကိုရဖို့ပါပဲအဲဒီအမြဲတမ်းချမ်းသာကိုရတယ်ဆိုတာကလည်းဒါကဒေါသစသောဣဒရာညေကြီးတွေလုံးဝကင်းငိမ့်ပါမှပြည့်စုံနိုင်တယ်ဒါကြောင့်မြတ်စွာဘုရားကကိလေသာညေကြီးဟုသည်မြတ်မှကဲအောင်ကျင့်ရတဲ့ပဝဇိတာခေါ်ရှင်ရဟဟာ ကာမချမ်းသာကိုသာယာခံစားရတဲ့အဖို့စွန့်ယုတ်တရားကိုလည်းမမြှဝဲရဘူးလို့ဟောတော်မူပါတယ်အဲဒီလိုဟောတဲ့အတိုင်းမိမိကိုယ်တိုင်ဟာအသက်29နှစ်အရွယ်ကပင် ကာမချမ်းသာကိုစွန့်ခဲ့တဲ့အကြောင်းကိုသိနာလေစေပါတယ်ဒုက္ခရစရိယအကျင့်မှထွက်ပြီးစားသင့်တဲ့အစာကိုစားတာလည်း ကာမချမ်းသာကိုခံစားတာမဟုတ်ပါဘူးကိုယ်အင်အားပြည့်ပြည့်စုံတဲ့နေရာပြည့်ပြီးအာနာပါနကမ္မထာစသည်ကိုတင်းတင်းရင်ရင်အားထုတ်နိုင်အောင်စားသုံးခြင်းမျှသာဖြစ်ကြောင်းလဲဒီနာလည်းစေပါလေအလေးမြတ်ပြုပြီးတာရုခေါ်ကြပါပဲဒီနေ့လည်းပဲရုပ်ဤလက်တော်မျှသာ တောက်စားပြီး6နှစ်ပါလုံးကိုပင်မအောင်ကျင့်ခဲ့တယ်အဲဒီလိုကျင့်ခဲ့တာလဲ6နှစ်ကြာစီတိုင်အောင်ဘာတရားတို့ကိုမျှမရသောကြောင့်အကျိုးမဲ့ဆင်းရဲယုံမျှအကျင့်သာဖြစ်တယ်ဒါကြောင့်မိဝဲမမိဝဲခြင်းလို့မိမိကအဲဒီအကျင့်ကိုစွန့်ပယ်ခဲ့တယ်ဆိုတာကိုလည်းသိနာလေစေခဲ့ပါတယ် ဒါကြောင့်အဲဒီကာမချမ်းသာသုံးဆောင်မှုနဲ့ကိုယ်ပင်မအောင်ကျင့်မှုဆိုတဲ့ဒီဖို့စွန့်ယုတ်တရားနှစ်ပါးကိုပဲစွန့်ပြီးကျင့်မှမေဇိမပရိဒါဆိုတဲ့အကျင့်လမ်းမှန်ကို တွေးသိလာခဲ့တယ်။အဲဒီကျင့်လမ်းမှန်ကဘယ်ဟာလဲဆိုတော့တစ်သမာဓိဋ္ဌိမှန်စွာမြင်ခြင်းနှစ်သမာသင်္ကပ္ပမှန်စွာကြားခြင်းသုံးသမာဝါစာမှန်စွာပြောခြင်း လေးသမ္မာကမ္မန္တမှန်စွာပြုခြင်း၅သမ္မာအာဇီဝမှန်စွာသမွေးခြင်း၆သမ္မာဝါယာမမှန်စွာအထုတ်ခြင်းခွန်သမ္မာသတိမှန်စွာမရခြင်း၈သမ္မာသမာဓိမှန်စွာစုစိုက်တည်ခြင်းဆိုတဲ့ဒီမဂ္ဂင်၈ပါးပါပဲအဲ့ဒီမဂ္ဂင်၈ပါးတဲ့ကသမ္မာဝါစာသမ္မာကမ္မန္တသမ္မာအာဇီဝဆိုတဲ့၃ပါးကသီလမဂ္ဂင်ပဲ။ ငါးပါးသီလကိုရိုးစည်ကျင့်နေရင်ဒီသီလမဲ့ခင်ကအထိုက်လည်းရောက်ပြည့်စုံနေတာပါပဲဒါပေမဲ့ကောင်းကောင်းပြည့်စုံတာကတော့သောတာပတ္တိမဲ့ရောက်မှပြည့်စုံတယ်လို့ဆိုရတယ်ဒါကြောင့်သောတာပန်ပုဂ္ဂိုလ်နဲ့သရဂံပုဂ္ဂိုလ်ကိုသီလေသူပရိပူရကာရီသီလတော်၌လုံးဝပြည့်စုံစွာကျင့်နေတဲ့ပုဂ္ဂိုလ်လို့ဟောထားပါတယ် သမာဝါယာမသမာသတိသမာသမာဓိဆိုတဲ့မဲခင်သုံးပါးကသမာဓိမဲခင်ပဲအဲ့ဒါကတော့သံတဘာဝရရင်အထိုက်လည်းရောက်ပြည့်စုံနေတာပါပဲဒါပေမဲ့ကောင်းကောင်းပြည့်စုံတာကတော့အနာဂါမိမဲ့ရောက်မှပြည့်စုံပါတယ်ဒါကြောင့်အနာဂံပုဂ္ဂိုလ်ကိုသမာဓိသမိန်ပြိပူရာကာရီသမာဓိ၌ လုံးဝပြည့်စုံစွာကျင့်နေတဲ့ပုဂ္ဂိုလ်လို့ဟောထားပါတယ်။သမာဓိဋ္ဌိသမာသင်္ကပ္ပဆိုတဲ့မဲ့ခင်နှစ်ပါးကပညာမဲ့ခင်ပဲမြင်ခိုက်ကြားခိုက်စသည်နဲ့တရားပေါ်လာသမျှယုံနာတွေကိုရှုမှတ်ပြီးအဖြစ်အပျက်ကိုဒီတိုင်းဒီတိုင်းအခြေခံသီလမဲ့ခင်သမာဓိမဲ့ခင်များနဲ့တကွဒီပညာမဲ့ခင်နှစ်ပါးဟာဖြစ်ပွားနေတာပဲ။ တရားလောင်းတော်ဟာဥပါဒณะခန္ဓာတို့အဖြစ်အပျက်ကိုရှုလျက်ဒီမဂ္ဂင်၈ပါးကို ပွားများပြီးအရဟတကိုဖြင့်အာသဝကိလေသာမှလွတ်မြောက်ပြီးဘုရားအဖြစ်ရောက်တော်မူခဲ့တာပဲဒါကြောင့်မြတ်စွာဘုရားကအဖို့ဆုံးယုတ်တရားနှစ်ပါးကို မကဘဲမဂ္ဂင်၈ပါးပွားစေသောအပြင်မေဇိမပရိဒါဆိုတဲ့အလယ်လန်းခြင်းမှန်ကို တွေ့လာပြီး အဲဒီအလယ်လန်းအကျင့်ကပညာမျက်စိကိုလည်းပြုတတ်ဖြစ်စေတတ်တယ်အသိဉာဏ်ကိုလည်းပြုတတ်ဖြစ်စေတတ်တယ်စသည်ဖြင့်ဟောပြတော်မူပါတယ်အဲဒီအဲဒီမှာဉာဏ်မျက်စိဆိုတာအသိဉာဏ်ပါပဲမျက်စိဖြင့်မြင်ရသလိုထင်ရှားစွာသိတတ်သောကြောင့်အဲဒီအသိပညာဉာဏ်ကိုပဲမျက်စိလို့တင်စားပြီးဟောထားတာပါပဲ။ ဘယ်လိုသိမြင်တွေကိုဖြစ်စေတတ်တယ်လဲဆိုတော့မြင်တိုင်းကြားတိုင်းနားတိုင်းစသည်တိုင်းတွေ့ထီတိုင်းကြံသည်တိုင်းသင်ကြားတွေ့ရတာတွေဟာယုံနာဒီနှပါးမြပဲအကြောင်းနဲ့အကျိုးဒီနှပါးမြပဲအသက်ရှင်ပြီးအမြဲတည်နေတဲ့အတ္တကောင်ရဲ့လို့မရှိဘူးဆိုတာကိုလည်း ကိုယ်တိုင်တွေအားဖြင့်သိမြင်ရတယ်ခဏမစဲဖြစ်ပြနေတာကြီးပဲမမြဲတဲ့ဆင်းရဲတဲ့အတ္တမဟုတ်တဲ့ယုံနာသဘောတရားများကြီးပဲလို့ဒီလိုလဲကိုယ်ပိုင်ညာဖြင့်ရှင်းလင်းစွာသိမြင်ရတယ်အဲ့ဒါဟာကိုယ်တိုင်တွေ့ပြီးသိမြင်ပုံပဲဆရာသမားတွေကိုအာနာပြီးယုံကြည်ရတာမဟုတ်ဘူးဘုရားကိုငဲ့ပြီးမျက်စိမိတ်ယုံကြည်ရတာမဟုတ်ဘူး ဒါကြောင့်ဘုရားဝတရားကိုသံဒိဋ္ဌိကိုကျင့်ကြံအားထုတ်ရင်ကိုယ်တိုင်တွေ့နိုင်တဲ့တရားလို့ရှင်းမွန်းထားတာပါပဲနောက်ပြီးတော့အဲဒီမေဇိမပရိဒါဆိုတဲ့မဂ္ဂင်၈ပါးအလယ်လန်းဟာထူးသောဉာဏ်ဖြစ်ရန်အတိခက်ခဲတာတွေကိုထိုးထွင်းသိရန်လည်းဖြစ်ပါတယ်ကိလေသာဟူသည်များတွေငြိမ်းပြီး နိဗ္ဗာန်ကိုမြင်မောက်တွေ့မြင်ဖို့လည်းဖြစ်ပါတယ်။ဒါကြောင့်အဲဒီမေဇိမပရိဒါအလေလားခြင်းဆိုတဲ့မဂ္ဂင်၈ပါးကိုမိမိတို့သာနာ၌ဖြစ်ပွားစေရရင်မိသူမဆိုငါဖျားလိုပင်အတိရူညာတို့တွေကိုရပြီးကိလေသာတွေအကုန်ငြိမ့်ပြီးဆင်းရဲခါသိငြိမ့်တဲ့နိဗ္ဗာန်ကို ရောက်မယ်လို့လည်းမြတ်စွာဘုရားကသိစေလိုတာပါပဲ။ အဲဒီလို နားလေတဲ့အတိုင်းယုံကြည်ပြီးနှလုံးသွင်းအားထုတ်ကြသောကြောင့်ပထမအစအဆုံးဟောတဲ့အဲဒီဓမ္မစကဘောဓနာသုတ်တရားကို နားနေကြရင်လူသားတွေကအရှင်ကုဏ္ဏညဟာသောတာပတိမဲ့ဖို့ဖြင့်နိဗ္ဗာန်ကို တွေ့မြင်ပြီးသောတာပန်ဖြစ်သွားတယ်ဓမ္မတွေကတော့ ပန်း180အရိယာမေဖို့ရောက်သွားကြတယ်နတ်တွေကတော့မြေမတွက်နိုင်လောက်အောင်အလွန်များစွာတရားတို့ကိုရသွားကြပါတယ်တဲ့ဒါကြောင့်ဒီခုဒီခုတရားနာနေကြတဲ့ပုဂ္ဂိုလ်တွေလည်းအဲဒီလိုအရိယာမေဖို့တရားတို့ရောက်ကြောင်းဖြစ်တဲ့မေဇိမပရိဒါဆိုတဲ့မဲခင်ရှင်မအလယ်လန်းခြင်းတရားကို ကျင့်သုံးပွားများကြရအောင်အခုအချင်းချုပ်ကိုဆက်ပြီးဟောပြပါဦးမယ်အိန္ဒိယနိုင်ငံသုံးအချင်းဗာလင်္ဂအာဟုစိတ်တဝထဲဝယ်ဖွဲ့ခေပြီးထိုင်နေရမယ်ဒါကကြာကြာထိုင်နေအောင်ညွန်ပြတာပါပဲအချို့အရာတွေသာအသုံးအချင်းကလထိုင်ပေါ်မှာလည်းထိုင်နေနိုင်ပါတယ်ဥဇုံကာယံပဏိဒါယ ထက်တိုင်းကိုယ်ကိုဖြောင်းမစွာထားရမယ်တဲ့ကုံတုံတုံရော့တော်တော်ထိုင်းနေရင်ဝိရိယရော့နေရတယ်နောက်ဖက်မိပြီးထိုင်းနေရင်လဲဝိရိယရော့နေတာပဲဒါကြောင့်နောက်ဖက်လည်းမမိပဲခါဆန်းပြီးမမထိုင်းနေပါပရိမုခံတတိဥပါဒဝေတဝါရှုရမယ်အာရုံစီတို့စိတ်တတိကိုပို့ထားမယ်တဲ့ ကတိုင်းရှုရင်ကတိုင်းအာရုံစီတို့စိတ်တတိကိုပို့ထားမှာပဲအာသုဘရှုရင်လည်းအာသုဘအာရုံစီတို့ပို့ထားမှာပဲအာနာပါနရှုရင်လည်းနာရီဝပို့ထားမှာပဲဝိပဿနာဆိုတာကတော့ဓဝါ၆ပါးကပေါ်လာသမျှကိုရှုရပါတယ်ဒါပေမဲ့ရှုကစားမှာတော့ဓဝါ၆ပါးလုံးကပေါ်လာသမျှကိုကုံစင်းအောင်လိုက်ပြီးမရှုနိုင်သေးပါဘူးအထူးထင်ရှားတဲ့ အာယုံနည်းနည်းကစားပြီးရှုရပါတယ်ဒါကြောင့်ဘုန်းကြီးတို့ကဝမ်းပိုက်ကဖောင်းလာပြီးနာကစားပြီးရှုဖို့ညွှန်ကြားနေပါတယ်ဒါကြောင့်ဝမ်းပိုက်စီတို့စိတ်တတိကိုပို့ထားကြပါမျက်စိဖြင့်ကြည့်ဖို့ကတော့မလိုတော့ကြောင့်မျက်စိကိုတော့မှိတ်ထားပါဝမ်းပိုက်ကဖောင်းတယ်လာရင် ဖောင်းတယ်လို့ရှုမှပါပိန်ကြသွားရင်ပိန်တယ်လို့ရှုမှပါ ကောင်းတယ်ပိန်တယ်လို့ဆိုတာကတော့ပါဇက်ကသိုးဖို့မဟုတ်ပါဘူးစိတ်အသည့်စိတ်ဆိုလေးနဲ့ရှုမှတ်နေုံမှာပဲရွတ်ဆိုတဲ့အမိကလိုရင်မဟုတ်ပါဘူးအမှန်တိုင်းပြီးဖို့ကသာလိုရင်ဖြစ်ပါတယ်ဒါကြောင့်ဖောင်းစားကဖောင်းဆုံးတယ်အောင်ပိန်စားကပိန်ဆုံးတယ်အောင်အစဉ်ပြသိလိုက်သွားရမယ်အဲ့ဒါ ဘိုက်ထဲကတောင်းနှင်းလှုပ်ရှားတဲ့ဝါယောဒအတွေ့အထိကိုရှုသိနေတာပါပဲအဲဒီလိုဖောင်းနေပိန်နေလို့ရှုမှတ်နေရင်စိတ်ကူးကြံသိမှုဖြစ်ပေါ်လာရင်အဲဒီစိတ်အကြံသိကို ရှုမှတ်ရမယ်အဲဒါကသတိပ္ပံဒေသနာတော်ရာအချင်းစိတ်တ ानु ပဒနာခေါ်တယ်အဲဒီစိတ်အကြံသိကို ရှုမှတ်ပြီးတော့ဖောင်းလာပိန်နာကို မှားမြဲပြန်မှတ်သွားရမယ် အဲဒီလိုရှုမှတ်နေရင်ကိုယ်တည်းကနာကျင်ကြိုက်ခဲတာသင်ကြားပေါ်လာရင်အဲ့ဒါကိုလည်းနာတယ်နာတယ်စသည်ဖြင့်ရှုမှတ်ရမယ်အဲ့ဒါကဝေဒနာနုပဒနာပဲပြီးတော့ဖောင်းလာပင်နာကိုပဲပြန်မှတ်သွားရမယ်နာကကြားရင်အဲ့ဒါကိုကြားတယ်ကြားတယ်လို့ရှုမှတ်ရတယ်ပြီးတော့ဖောင်းလာပင်နာကိုပဲပြန်မှတ်သွားရမယ်ဒါယခု 2မိနစ်လောက်အတွင်းရှုမှတ်နေအကျဉ်းချုပ်ပါပဲကဲအခုအဲ့ဒီတိုင်း2မိနစ်ရှုမှတ်ကြရမယ်ယခု2မိနစ်ရှိသွားပါပြီ2မိနစ်2မိနစ်အတွင်းမှာမှတ်ချက်ပေါင်း50 60တိရနိုင်ပါတယ်ဓမ္မဓမ္မအတွင်းမှာမဲခင်7ပါးတရားတွေဖြစ်ပါနေပါတယ် ဖြစ်ပွားပုံကတော့ရှုမှတ်မိအောင်ကြောင်းညာဆိုင်နေတာကမှန်စွာအားထုတ်မှုသမာဝါယမပဲမရတာက သမာသတိပဲမှန်တိုင်းမှရတာပေါ့မှတ်မိတဲ့အာယုန်၌စူးစိုက်ပြီးဒီဒီနေတာကသမာသမารိပဲသမာဝါယမသမာသတိသမာသမารိဆိုတဲ့ဒီသုံးပါးကသမာရိမဲ့ခင်ပဲ ရှုမှတ်မိတဲ့အာယုံကအမှန်တိုင်းသိတာကသမာဓိတိပဲယခုလိုစပြီးရှုမှတ်ကစားမှာတော့အမှန်တိုင်းသိပုံကသိမထင်ရှားလာသေးဘူးနောက်ပိုင်းကျတော့ယုံနဲ့နာနှစ်ပါးများသာရှိတယ်လို့လဲမတိုင်းမတိုင်းထင်ရှားသိရတယ်လှုပ်ရှင်တဲ့စိတ်ကြောင့်လှုပ်ရုပ်ဖြစ်ရတယ်မြင်စရာရှိလို့မြင်သိရနာဖြစ်ရတယ်စသည်ဖြင့်အကြောင်းနဲ့အကျိုးကိုလည်းပိုင်းခြားပြီးသိရတယ်။ အသည့်အသည့်ထင်ရှားပေါ်လာပြီးချက်ချင်းပျောက်ပျောက်သွားတာကိုလည်းထင်ရှားသိရတယ်အဲဒီလိုခဏမစဲဖြစ်ပြနေတာကိုသာတွေ့တွေ့နေရတော့မမြဲတာကြီးပဲဘယ်ချိန်မှသို့သိနိုင်သောကြောင့်ကြောက်စရာဆင်းရဲကြီးပဲသူသဘောအတိုင်းဖြစ်ပြနေလို့ဆုံးမရတဲ့အနတ္တကြီးပဲလို့သိရတယ်အဲဒီလိုသိတာတွေဟာအမှန်တိုင်းသိမြင်တာကြီးပဲ အဲဒီလိုအမှန်တိုင်းသိမြင်နိုင်အောင်စိတ်ဝိညွတ်ပေးတာကသမာသင်္ကပ္ပပဲဒီသမာဓိနဲ့သမာသင်္ကပ္ပဆိုတာကပညာမဲ့ခင်တစ်ပါးပဲသမာဓိမဲ့ခင်၃ပါးနဲ့ဒီပညာမဲ့ခင်တစ်ပါးကိုကာရကမဲ့ခင်၅ပါးလို့အထာထာကပြဆိုထားတယ်လောကသမာမဲ့ခင်၅ပါးလို့ဆိုလိုကြပါပဲလောကမှာလောကသမာ၅ယောက်စုပြီးလုံးမပြီးစည်းမဲ့ အလုတ်ကို9ရောက်စုပြီးအညင်ညွတ်လောက်ရသလိုပင်ရှုသိမှုကိစ္စပြီးအောင်ဒီမဂ်ကင်၅ပါးကရှုမှတ်တိုင်းရှုမှတ်တိုင်းအညင်ညွတ်ဖြစ်နေကြတယ်ဒီမဂ်ကင်၅ပါးအညင်ညွတ်ဖြစ်ပြီးအာကောင်းတိုင်းအာကောင်းတိုင်းဝိပဿနာဉာဏ်ဥတွေတိုးတက်ပြီးဖြစ်နေပါလေနောက်ပြီးတော့သခြင်းခိုးခြင်းမေရုံကာမတို့၌မတရားခြင်းဆိုတဲ့ကာယကံမကောင်းမှုမှရှင်းဆောင်တာက သမ္မာကမ္မန္တပဲလိန်ပြောခြင်းဂုံးတိုက်ခြင်းဆဲခြင်းအနည်းမဲ့စကားပြောခြင်းဆိုတဲ့ဝစီကမကောင်းမှုမှကျင်းဆောင်တာကသမဝါစာပဲမတရားရှာကြံပြီးအသက်မွေးမှုမှကျင်းဆောင်တာကသမအာဇီဝပဲဒီမဂ်ခင်သုံးပါးကသီလမဂ်ခင်တွေပဲဒါတွေကတော့သီလဆောက်တည်ပြီးကျင့်လာကြတဲ့ကပြည့်စုံလာခဲ့တယ်ရှုမှတ်တယ်ရှုမှတ်တယ်လည်း ဒီသီလမဂ်သုံးပါးကပါဝင်ပြည့်စုံနေတာပါပဲဒါကြောင့်ရှုမှတ်တိုင်းရှုမှတ်တိုင်းမဂ်ရှိပါးကိုပွားစေတာပါပဲအဲဒီလိုပွားစေတိုင်းပွားစေတိုင်းနိဗ္ဗာန်ရောက်ဖို့နိကနိကနေပါတယ်လမ်းလျှောက်သွားရမှာခြေလမ်းတိုင်းခြေလမ်းတိုင်းကိုသွားလိုရသောနိကသွားသလိုပါပဲနောက်ဆုံးခြေလမ်းကြတော့ရောက်လိုရရောက်သွားသလိုပင်နောက်ဆုံးရှုမှတ်ချက်ကြတော့ နိဗ္ဗာန်သို့ဆက်ရောက်သွားပါလိမ့်မယ်။ဒါကြောင့်ဝမ်းမိုက်ဖောင်းတာပိနာမှာစသည်ပေါ်လာတဲ့ယုံနာတွေကို စွမ်းနိုင်တဲ့များမပြတ်ရှုမှတ်သွားကြ ရုံပါပဲ။အဲဒီလို ရှုမှတ်သောအဖြစ်ဝိပဿနာဉာဏ်တို့များကို ဖြစ်ပွားစေကြ၍အရိယာမေဉ္ဉံဖုဉ္ဉံနိဗ္ဗာန်ကိုလင်းမြန်းစွာဆက်ရောက်၍ မျက်မှောက်ပြုနိုင်ကြပါစေသာဓုသာဓုသာဓု